အခန်းကြီး15အငယ်1မှ9ဤတွေလရှင်မြေရေယောပေါင်နန်းဆန်29နှစ်တွင်ယူဒရှင်မြေအာမစီသားအိုစီသည်အသက်16နှစ်ရှိသောနန်းထံ၍ယေရုရှလင်မြို့၌92နှစ်ဆိုးဆန်လေ၏မေရောကယေရုရှလင်မြို့သူယေခေါလိအမည်ရှိ၏ထိုမင်းသည်ခမည်းတော်အာမစီပြုသည်မြတ်အတိုင်း ထာဝရဘုရားရှေ့တော်၌တရားသောအမှုကိုပြု၏။သို့ရာတွင် မြင့်သောအရပ်တို့ကိုမပယ်ရှားသောကြောင့်၊လူတို့သည် ထိုအရပ်တို့၌ယဇ်ပူဇော်၍နံ့သာပေါင်းကိုမီးရှို့ကြ၏။ထာဝရဘုရားသည်ဒဏ်ခတ်တော်မူသဖြင့်၊ရှင်ဘုရင်သည်သေသည်တိုင်အောင် နူနာစွဲ၍ခြားနားသောနန်း၌နေရ၏။သားတော်ယောသံသည်နန်းတော်ကိုအုပ်၍နိုင်ငံတော်မှုကိုစီရင်ရ၏။ဩဇိပြုမူသောအမှုအရာ ကျွင်းလေသမျှတို့သည်ယူဒရာဇဝင်၌ရေးထားလျက်ရှိ၏ဩဇီသည်ဘိုးဘေးတို့နှင့်အိပ်ပျော်၍သူတို့နှင့်အတူဒါဝိမြို့၌တင်းကြိုခြင်းကိုခံလေ၏သားတော်ယောသန်သည်ခမည်းတော်အရာ၌နန်းထိုင်၏အငယ်ရှိမှဆနှစ်ယူဒရှင်မြင်ဩစီနန်းဆန်38နှစ်တွင်ယေရောဗောင်သားဇာခရီသည်ရှမာရိမြို့၌မင်းပြု ဣသရေလနိုင်ငံကိုစိုးစံ၏။ထိုမင်းသည်ဘိုးဘေးပြုသည်အတိုင်း၊ထာဝရဘုရားရှေ့တော်၌ဒုစရိုက်ကိုပြု၍ဣသရေလအမျိုးကိုပြစ်မှားစေသော နေဗတ်သားယေရောဗောင်၏ဒုစရိုက်အပြစ်တို့ကိုမစွန့်ဘဲနေ၏။ယာဖက်သားရှလ္လုံသည်ဇာခရိမင်းတဘက်၌သင်းဖွဲ့၍လူများရှေ့မှာသေအောင်လုပ်ကြံပြီးလျှင်၊သူ၏အရာ၌နန်းထိုင်၏။ ဇာခရိပြုမူသောအမှုအရာကြွင်းလေသမျှတို့သည်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏။ထိုသို့ထာဝရဘုရားက၊သင်၏သားမြေးလေးဆက်တိုင်အောင်ဣသရေလနိုင်ငံရာဇပလ္လင်ပေါ်မှာထိုင်ရမည်ဟုယေဟုအားမိန့်တော်မူသော စကားတော်ပြည့်စုံသတည်း။ယုဒရှင်ဘုရင်ဩဇိနန်းစံသုံးဆယ်ကိုးနှစ်တွင် ရှလ္လုံသည် နန်းထိုင်၍ရှမာရိမြို့၌တလစိုးစံလေ၏။ဂါဒိသားမေနဟင်သည်တိရဇမြို့မှရှမာရိမြို့သို့သွား၍ယာဖက်သားရှလ္လုံကိုသေအောင်လုပ်ကြံပြီးလျှင်၊သူ၏အရာ၌နန်းထိုင်၏။ရှလ္လုံပြုမူသောအမှုအရာကြွင်းလေသမျှတို့နှင့်သင်းဖွဲ့ခြင်းအရာသည်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏။ထိုအခါမေနဟင်သည်တိဖသမြို့နှင့် မြို့သားများ၊တိရဇမြို့အလွန်တိပသမြို့နယ်များတို့ကိုလုပ်ကြံ၏။မြို့တံခါးကို သူအားမဖွင့်သောကြောင့်၊လုပ်ကြံ၍ကိုယ်ဝန်ဆောင်သော မိန်းမအပေါင်းတို့၏ဝမ်းကို ခွဲလေ၏။ယုဒရှင်ဘုရင်ဩဇိနန်းစံသုံးဆယ်ကိုးနှစ်တွင်၊ဂါဒိသားမေနဟင်သည်နန်းထိုင်၍ရှမာရိမြို့၌ဣသရေလနိုင်ငံကိုဆယ်နှစ်စိုးစံလေ၏။ထိုမင်းသည်ထာဝရဘုရားရှေ့တော်၌ ဒုစရိုက်ကိုပြု၍ဣသရေလအမျိုးကိုပြစ်မှားစေသော နေဗတ်သားယေရောဗောင်၏ဒုစရိုက်အပြစ်တို့ကိုမစွန့်ဘဲနေ၏။19အာရှုရိရှင်ဘုရင်ပုလသည်ဣသရေလပြည်ကိုတိုက်လာ၏။မေနဟင်သည်မိမိအာဏာတည်စေမည်အကြောင်း၊ပုလမင်းမစစေခြင်းငှါငွေအခွက်တသောင်းကိုဆက်ရ၏။အာရှုရိရှင်ဘုရင်အားဆက်စရာဘို့ မေနဟင်သည်ဣဒရေလအမျိုး၌ငွေခွဲ၍ရတတ်သောသူတိုင်းအကျပ်90စီပေးရ၏ထိုကြောင့်အာရှုရိ ရှင်ဘီရင်သည်မနေမိမိပြည်သို့ပြန်သွား၏မေနဟင်ပြုမှုသော အမှုရာကျွေးလေသမျှတို့သည်ဣဒရေလရာဇဝင်၌ရေးထားလျက်ရှိ၏မေနဟင်သည်ဘိုးဘေးတို့နှင့်အိပ်ပျော်၍တားတော်ပေကဟိသည်ခမည်းတော်အရာ၌နန်းထိုင်၏ အငယ်23မှ26ယူရရှင်ဘီအိုစီနန်းဆန်90တွင် မေနခင်သားပေကဟိဒီနန်းထံ၍ရှမာရိမြို့၌ဣသရေလနိုင်ငံကိုနှစ်နှစ်စိုးစံလေ၏ထိုမင်းသည်သာရဖျားရှိတော်၌ဒုရိုက်ကိုပြု၍ဣသရေလမျိုးကိုပြစ်မှားစေသော နေဘသားရေရောပေါင်၏ဒုရိုက်အပြစ်တို့ကိုမစွန့်ဘဲနေ၏အမှုတော်ထမ်းတတ်မှုယေမလိသားပေကာသည် ပေကဟိမင်းတစ်ဖက်၌တင်းဖွဲ့၍အာဂောဘနှင့်အယေဟအစရှိသောဂိလပြည်သားငါးချိတ်ပါလျက်ရှမာရိမြို့၌နန်းတော်ထဲမှတေအောင်လှုပ်ကြံ၍သူ၏အရာ၌နန်းထိုင်၏ပေကဟိပြုမှုသော အမှုရာကျွင်းလေသမျှတို့သည်ဣတေလရာဇဝင်၌ရေးထားလျက်ရှိ၏အငယ်29မှ31 ရှုရရှင်ပင်ဩဇိနန်းဆန်52နှစ်တွင်ယေမလိသားပေကာသည်နန်းထိုင်၍ရှမာရိမြို့၌ဣဒေလနိုင်ငံကို အနှစ်20စိုးစံလေ၏ထိုမင်းသည်သာရဖျားရှေ့တော်၌ဒုစရိုက်ကိုပြု၍ဣဒေလမျိုးကိုပြစ်မှားစေသော နေဘတ်သားယေဟောဗောင်၏ဒုစရိုက်အပြစ်တို့ကိုမစွန့်ဘဲနေ၏ဣဒေလရှင်ပင်ပေကာလက်ထက်အာရှုရိရှင်ပင်တိကလပိလေတာသည်လာ၍ ၊ဣယုန်မြို့၊အဗေလဗက်မာခါမြို့၊ယာနောမြို့၊ကေဒေရှမြို့၊ဟာဇော်မြို့နှင့်တကွဂိလဒ်ပြည်၊ဂါလိလဲပြည်၊နဿလိပြည်သားအပေါင်းတို့ကိုလုပ်ကြံ၍၊အာရှုရိပြည်သို့သိမ်းသွား၏။ဩဇိသားယောသံနန်းစံနှစ်ဆယ်တွင်၊ဧလာသားဟောရှေသည်ရေမလိသားပေကာမင်းတဘက်၌သင်းဖွဲ့၍သေအောင်လုပ်ကြံပြီးမှ၊သူ၏အရာ၌နန်းထိုင်၏။ ပေကာပြုမူသော အမှုအရာကြွင်းလေသမျှတို့သည်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏။32ဣသရေလရှင်ဘုရင်ရေမလိသားပေကာနန်းစံနှစ်နှစ်တွင်၊ယုဒရှင်ဘုရင်ဩဇိသားယောသံသည် အသက်နှစ်ဆယ်ငါးနှစ်ရှိသော်နန်းထိုင်၍ယေရုရှလင်မြို့၌ဣသရေလနိုင်ငံကိုတဆယ်ခြောက်နှစ်စိုးစံလေ၏။မယ်တော်ကား၊ဇာဒုတ်သမီး ယေရုရှာအမည်ရှိ၏ထိုမင်းသည်ခမည်းတော်ဩစီကျင့်သည်မြအတိုင်းဒါဝရဘုရားရှေ့တော်၌တရားသောအမှုကိုပြု၏တို့ရတွင်မြင့်သောအရက်တို့ကိုမပယ်ရှားသောကြောင့်လူတို့သည်ထိုအရက်တို့၌ရစ်ပူဇော်၍နန္တာဘောင်းကိုမီးရှို့ကြ၏ထိုမင်းသည်ဗိမာန်တော်အထက်တကားကိုလှုပ်လေ၏ယောသန်ပြုမှုသောအမှုအရာကျွင်းလေသမျှတို့သည်ယူဒရာဇဝင်၌ရေးထားလေရှိ၏ ထိုကာလတွင်သာရဘုရားသည်ရှုရိရှင်ဘုရင်ရေဇိန်နှင့်ရေမလိသားပေကာကိုယုဒပြည်သို့စေလွှတ်တော်မူ၏။ယောသံသည်ဘိုးဘေးတို့နှင့်အိပ်ပျော်၍သူတို့နှင့်အတူအဖဒါဝိမြို့၌တင်းကြိုခြင်းကိုခံလေ၏။သားတော်အာခတ်သည်ခမည်းတော်အရာ၌နန်းထိုင်၏